ကိုရစီရေဘာလဲကိုရဆန်ရဲ့ယခုတလောသတင်းစာဖတ်လိုက်ရတယ်ဗျဘယ်လိုများဖတ်လိုက်ရတော့ကိုရဆန်ကျုပ်တို့မြန်မာပြည်ကြီးမှာလေချောင်းကာကွယ်ရေးကြတယ်ဗျယောဂီတေသေးဟာတဲအီးပေါက်ပါလားဗျဒါဖြင့်ရေချောင်းကာကွယ်ရေးဆိုရင်လွတ်လပ်ရေးစီးစေးကြီးဟာအန်နဝါငွေပြုံးကရေတကွန်လွတ်တယ်လို့နေမှာပေါ့အခုတကဘာလုံးအရေးကြီးတာကရန်သူများလေရင်များနဲ့ညခါလာပြီးဘုံကျဲလိမ့်မယ်တဲ့ဗျအဲ့ဒါလို့ဘုံကျဲရင်တလုံး၅ဘဲနဲ့ကောက်ရောင်းရရင်မကောင်းဘူးလား အာမိုက်ပါပြီးတော့ရံသူကျဲတာကငါပဲတံဘုံမဟုတ်ဘူးတဲ့ဆယ်ပြားတံရေခတ်တဲ့ဘုံအဲ့ဒါလို့ဘုံလာကျဲတော့မြို့ကိုဖြောက်တဲ့နီးဆိုပြီးမှောင်ချလိုက်မယ်ဒီအခါအရက်ပလိတ်လုတ်ပြီးတော့မင်းသမီးလူပြိုစကားပြောရရင်မကောင်းဘူးလားဗျာ အရပလိတ်ဆိုတာကရက်ရွာဆောက်ရှောက်ရတာ မတော်တာမကြမ်းရတာမဟုတ်ဘူးမှောင်ကြတဲ့အခါလူဆိုးများမနှိမ့်သက်ရအောင် ကြည့်ရှုပြီးမှအလွယ်ကလေးအလစ်ပစ္စည်းတုတ်လာခဲ့ရတယ်တော်တော်တော်လေချောင်းကာကွယ်ရေးဘက်ကဟောတခင်လာနေတယ်ဟဲ့နားထောင်လာဘာပြောမလဲတခင်တခင်ကြွပါကြွပါတခင်မောင်နာဆင်းနေမောင်နာဆန်လာထိုင်မှာတခင်လက်ဖက်ရည်တော့ပါအောင်လားဟိုကိစ္စမရှိဘူးကျွန်တော်ဒုက္ခမရှာနဲ့တော့ပါတော့ပါအာနာမနေပါနဲ့ဟဲ့ကာကာကာကာ လက်ပတ်ရည်တစ်ခွက်ယူခဲ့စမ်းဟာနွားနုံနဲ့တကြားမထဲ့နဲ့ဟိုရင်နွေးပဲမာလိုက်ပါသခင်မီးရချမ်းထားနေလို့ဒီလိုပဲစားသားတက်ရသလားအဲ့တခင်ကလေးဘူးထလို့အချိုးနဲ့မတည့်ဘူးဆိုဟောအခုတော့ပျောက်ပါပြီအချိုးမှားခြင်းမှားလိုက်တောက်ဝင်တယ်ဟိုတခင်ကအချိုးတောက်ခြင်းမနဲ့ကျွန်တော်မန်းနီနေနေတယ်တခင်ဟောမင်းတော်လူရက်သေးနဲ့ဖောင်းရတာ ဒီဗမာပြည်မှာကလာရောက်တာနဲ့အတူတူပဲဗမာပြည်ကလားရောက်တာပဲနဲ့တုန်းတခင်ကလာများလည်းပဲဗမာလုတ်တဲ့မုံတော်ကိုသူတို့စားပြက်မှကြောက်လို့မစားဘူးတဲ့ဟမ်ဗမာဒီကလာလုတ်တဲ့မုံကြတော့မင်းတို့အားလုံးစားတယ်မို့လားဟာယွန်ရကောင်းတာဖွင်ကလားလောက်တာကြိုက်ရမယ်ဆိုဓာတ်တန်သားအကြိုက်ဆုံးပဲဟောဘာကြောင့်မောင်မင်းသိတယ်လဲဟိုသူယူထားတဲ့မိန်းမကူကအဒလမမုံမုံကမရကြီးသခင်ရဲ့ဟိုဒါတွေပြောမနေနဲ့ အခုဒီကနေ့မင်းတို့၈နာရီက9နာရီအထိမှောင်ချမလို့မောင်တက်စီကဘယ်လိုခုညီမလဲ။အော်ရိုက်ရွာမှောင်ချတဲ့အခါကျတော့ကျွန်တော်တာဝန်ကတရောထိုးပြီးတော့တချင်းဆိုးနေမှာပဲ။ဟိုးဒီလိုမလုပ်ပါနဲ့ကို့ဝါဒနဲ့ကို့မောင်တက်ဆန်ကတော့ဒီမှောင်ချတဲ့အခါဘယ်လိုစောင့်ရှောက်မလဲလို့မြင်။ကျွန်တော်ကတော့အယိုးကြေကြေအရေခန့်ခန့်မှောင်ချတဲ့အချိန်ဘေးယူနေမှာပေါ့ဗျာ။ အဲ့ဒီလိုတခင်အကူရတဲ့လူတွေရှားနေတာဟေးဟိုခေါင်မီမင်းတို့အရက်ပလိတ်လုပ်ပြီးတော့ကုညီဆောက်ရှောက်ပါခွဲအရင်ပလိကူညီစောက်ရှောက်ချင်တာကစီကံဥပဒေနားမလဲဘူးတခင်ရဲ့စီခံဥပဒေကျွန်တော်ပြောပြမယ်ဒီလိုပထမအချက်ပဲအုပ်အော်ဆွဲလိုက်တဲ့နဲ့တပြိုင်နက်တည်းငိမ့်ဝပြီးပြဆိုတာနေရမယ်ဟုတ်ကဲ့မိကိုငိမ့်လိုက်ရမယ်ဟုတ်ကဲ့တခင်ဘာမှစကားမပြောရဘူးစူးစူးပူပူမလုပ်ရဘူးဟုတ်ကဲ့ကုံကုံစကားပြောလိုက်မယ်မင်းတို့ချောင်းဆိုးချင်တာတောင်အီးမပေါက်ရဘူး ဒါရင်စိတ်ချတာပြန်တော့အော်အော်ဆွဲလိုက်တဲ့တပြိုင်တည်းကျွန်တော်အိတ်နေမယ်ဟာဟဲ့ဟိုငါမင်းရင်းလေအမလေးရှင်ထမင်းစားနေလို့ပါရှင်ဖျောင်းနိုင်ပြီလေထိုးထားတာပါရှင်ဖျောင်းနိုင်ပြီတင်တာဘာမင်းမထွန်းနိုင်ငင်းလိုက်ဘာဖြစ်လို့ငင်းရမလဲကျမတို့မိတ်ကလေးတွေကြီးနေရတာရှင်ဟဲ့တို့အရက်ပလိတ်တို့စကားနားမထောင်ဘူးလားဟင်တို့စကားနားမထောင်ရင်နင့်ဒဏ်တက်ရမယ်စီးတပကားနဲ့ကြက်ဦးတလုံးယူခဲ့ ရှင်တို့အရာပဲခဏခဏချုပ်တော့တော်တော်ကြာမှောက်ချရတာနဲ့တော်တော်ကြာဘာချရတာနဲ့ညာချရတာနဲ့အမွေဘာချနဲ့ညာချတာညာချရအောင်နဲ့ငါဘယ်တော့မှမဟုတ်ဝဲကျွေးဘူးလို့တော့မဟုတ်ဝဲကျွေးရသိမှသိရမှာလားရှင်ရှင်တို့မတကားသိခွင့်ရင်ကျမရဲမိပါတယ်ရှင်အမတော်တော်တော်တော်စကားများမနေနဲ့မိတာညှင်းလိုက်အမလည်းရှိကဲမိရညှင်းလိုက်ရပါပြီခမင်းလေးတော့ ထမင်းလက်တစ်လက်ကိုဖျောက်အောင်မစားရဘူးဟဲ့တာနေမနိုးရင်တာနေဟဲ့အခုလိုမောင်ညထားတဲ့အခါမှာမင်းသမီးများစိန်တို့ရင်တက်လူရရင်မကောင်းဘူးလားဟဲ့ဟဲ့အကောင်းတာပဲဒါပြင်ရမင်းလက်နေတောင်ပြီးပင်းငါတရှင်တွားလိုက်လိုက်တော့လူအောင်အမလေးတော်လာကြပါဦးလားကျမကိုလူလူပါနဲ့တော့လက်ကောက်တွေပါသွားပါပြီအရတော့ခိုင်းကြပါဦးတော့ဘာဖြစ်တော့ဘာဘာဘာဖြစ်တော့ဒုံးနဲ့ခောက်ဟာခဲနဲ့ရိုက်ဟာဘာချာမလို့မလို့နဲ့ငါရေငါရေဘာဘာဘာနဲ့ဖြစ်တော့ပြဿနာမအောင်ဟဲ့ပြဿနာ လူနှစ်ယောက်တက်ဆွဲပါလေရှင်ဒီနားလေးတွေရှိပါသေးတယ်ဘဲမှမသွားပါဘူးရှိပါသေးတယ်ကြည့်ကြပါဦးရှင်လူလူမြင်မှတ်မိပါမလားဟဲ့ဟာဒီလောက်ပေါင်းနေတဲ့ဥစ္စာဘယ်မှတ်မိပါ့နော်မောင်တစီကအမလေးတမမှတ်မိပါလေရှင်ယောက်ျားကြီးပါကတုံးကြီးကိုပြောင်းလို့သပင်းနဲ့ဖြူလို့တမတွေ့လိုက်ပါလေရှင်ဟောတန်းတော့ကတုံးကြီးပြောင်းလို့သပင်းဖြူနေရင်အေကန်းနာသိင်းကြီးသေးကမျက်မမြင်တဲ့သူပဲဟဲ့အော်မျက်စီမမြင်တဲ့လူကလူနိုင်မှာမလားမောင်တစီကကွက်ချပါတာလေဖြတ်တဲ့လူဆိုရင်ဟုတ်ကောင်းဟုတ်လေဦးအမလေးကြည့်ကြပါဦးရှင်တမ ကြီးတွေလည်းစုပ်လို့မြင်လို့ကောင်းကြသေးရလားရှင်ဟယ်လိုလူကလေးဘာဖြစ်နေတယ်လဲဘာဖြစ်နေတယ်လဲအဲဘာပြရမှာတော့တခင်မောင်ချလို့ဟောကောင်မလေးအခုမောင်ချတော့မယ်လက်ကောက်ဖျဲယူပြီးလူယူသွားတာခနုံးမုံနဲ့လည်းကုန်ပြီဟိုခိခိစားမရှိဘူးခိစားမရှိဘူးခိတာကလေးဆိုင်မှာ10မိနစ်ပဲလုံတော့တယ်မီးလင်းတော့မယ်ဟောလင်းပြီဟောလင်းလာပြီမင်းကလေးဘာဖြစ်တယ်လဲမှန်မှန်ပြောစမ်းအိုးအချက်ပေးလိုက်တော့ဒီတရားလုံးမိတယ်ငိမ့်သွားပါတယ်ရှင်အင်း မိတိုင်းငိမ့်တော့လူနှစ်ယောက်တက်လာပြီကျမကိုမိငိမ့်ခိုင်းနေရှင်မင်းငင်းခိုင်းနေမိလားငိမ့်ရောလူလဲလူတာပါဒီလူနှစ်ယောက်နဲ့တူတာပါပဲရှင်ကျမဟာတွေလူသွားတာအလိုဖယားရေကိုချို့နဲ့တီဘယ်နဲ့လုံတော့မောင်တဆီရေအေးဒီတစ်ခါမှခွက်တော်တာပဲအလေခက်တော်တာပဲခက်တော်တာပဲအလုပ်ရပါပကွယ်လိတ်လိုရတာဖြင့်တို့ဖြင့်အပြင်းဆုံး1500နဲ့တော့ကြလိမ့်မယ်ထင်တယ်မင်းတို့ရောက်ချီလို့ကျွန်တော်ခိုင်းနေမင်းတို့ဒီလိုပဲလူရလားနှစ်ယောက်စလုံးခတ်ကိုလိုက်ခဲ့ပါဟုတ်ပါတယ်တခင်သူတို့နှစ်ယောက်ပါပဲမိလဲငိမ့်ရောသူတို့နှစ်ယောက်ပဲရှိတာသူတို့လူတာပါ ပါပဲတခင်ရဲ့ကျွန်တော်မိန်းမသာပြောလိုက်ကြပါခင်ဗျာဥပြာစီကငွေ90သွားမတောင်းနဲ့ကိုငွေမဟုတ်ဘူးလို့